ပရရှင်များစိတ်ချမ်းသာကိုကြံပါကြပါစေဒီကနေ့2024ခုနှစ်ဇူလိုင်လ9ရက်အင်္ဂါနေ့အတွက်သတင်းတွေကိုကျွန်တော်ကြော်ကြော်ဆိုကတင်ဆက်ပါမယ်ဂျပန်ပင်လယ်ကမ်းရိုးတန်းဒေသတစ်လျှောက်မှာမိုးသီးထွန်စာရသွန်းနေတယ်ဆိုတဲ့သတင်းနဲ့စတင်ပါမယ်ဂျပန်ပင်လယ်ပေါ်မှာရှိတဲ့မိုးရသွန်းတဲ့ရဝန်းစီပူနွေးပြီးဆွတ်ဆိုတဲ့လေတွေစီဝင်နေပြီးဂျပန်ပင်လယ်ကမ်းရိုးတန်းတစ်လျှောက်အဓိကအဖြစ် တိုဟိုကူဒေတာကနေဆိုင်းအင်ဒေတာထိရေဒုမတည်ငြိမ်မှုဖြစ်စေတယ်လို့ဂျပန်မိုးလေဝသအေဂျင်စီကပြောပါတယ်။ရှီမာနဲ့ခရိုင်ရဲ့တချို့ရက်တွေမှာမြေပြိုမှုသတိပေးချက်တွေထုတ်ပြန်ထားပါတယ်။ဂျပန်ပင်လယ်ကမ်းရိုးတန်းတစ်လျှောက်တိုဟိုကူဒေတာကနေဆိုင်းအင်ဒေတာထိဗုဒ္ဓနေ့ထိမှာမိုးသီးထန်စွာရာသွန်းနိုင်ဖို့ရှိပါတယ်။မိုးရာသွန်းစေတဲ့ရောင်းဟာဆက်ရှိနေမယ်လို့ခန့်မှန်းရပြီးအဓိကအဖြစ်ဂျပန်နိုင်ငံအရှေ့ပိုင်းနဲ့အနောက်ပိုင်းတို့မှာမိုးရွာသွန်းမှုတိုးလာဖို့ရှိပါတယ်။ မြေနေပိုင်းဒေသတွေမှာရေကြီးရေရှမ်းတာတွေမြေပြိုတာတွေနဲ့မြေရေရှမ်းတာတွေကိုသတိထားကြဖို့မိုးလေဝသအေဂျင်စီကတိုက်တွန်းထားပါတယ်။လေဆင်နှမောင်းနဲ့မိုးသီးတွေပါဝင်မိုးကြိုးဖြစ်တာလေတိုက်တာတွေကိုလည်းသတိထားဖို့ကြံပြုထားပါတယ်။အချိန်တို့တွေမိုးသီးထွန်းလာရွာသွန်းတာကြောင့်မိုးရေတွေကောင်းကောင်းမစီးဆင်းနိုင်လို့ရေကြီးရေရှမ်းဖြစ်နေတဲ့အန္တရာယ်တိုးလာပါတယ်။စောစောစီစီတိမ်းရှောင်ကြဖို့အကြံပြုထားပါတယ်။တောင်ဆောင်တွေရေရှမ်းနေတဲ့မြေချောင်းတွေကနေဝေဝေရှောင်ပြီးဘေးကင်းတဲ့နေရာတွေမှာနေထိုင်ကြဖို့နဲ့ municipal အုပ်ချုပ်ရေးအဖွဲ့တွေစီကနောက်ဆုံးရသတင်းချက်လက်တွေကိုရယူကြဖို့အကြံပြုထားပါတယ်ခင်ဗျာဗိုလ်ရုနေထိပြင်းထန်တဲ့အပူချိန်ဆက်လက်မြင့်တက်မယ်လို့ခန့်မှန်းထားတဲ့အတွက်ဂျပန်မိုးလေဝသအေဂျင်စီနဲ့သဘာဝပတ်ဝန်းကျင်ဆိုင်ဝန်ကြီးဌာနတို့ဟာချိဘခရိုင်ကနေအိုကီနာဝါထိခရိုင်တချို့မှာအပူရှပ်မှုသတိပေးချက်ထုတ်ပြန်ထားပါတယ်။ကန်တိုဒေသကနေဂျပန်နိုင်ငံအနောက်တောင်ပိုင်းထိပစိဖိတ်ကမ်းရိုးတန်းဒေသတွေမှာအင်္ဂါနေ့မှာအပူချိန်မြင့်တက်ခဲ့တယ်လို့မိုးလေဝသအရာရှိတွေကပြောပါတယ်။ အင်္ဂါနေ့မှာနေဘက်ပူချိန်ဟာမီယာဇာကီခရိုင်ဟျူဂါမြို့မှာ38.5ဒီဂရီဆယ်ဆီယပ်စ်ဟီဘာရာကီခရိုင်ဆူချီဥရာမြို့မှာ39.5ဒီဂရီအိုအီတာခရိုင်နာကာဆူမြို့မှာ39.3ဒီဂရီတိုကျိုမြို့လယ်မှာ34.5ဒီဂရီရှိခဲ့ပါတယ်ချီချီတောက်ပူပြင်းတဲ့အပူရှိန်ဟာအပူရှမှုဒဏ်ခံရနိုင်တဲ့အန္တရာယ်ကိုမြင့်တက်စေပါတယ်မကြသေးတဲ့ရပိုင်းတွင်လူတချို့ဟာအဲ့လက္ခဏာနဲ့သေဆုံးခဲ့ကြပါတယ်။ Japanese Association for Acute Medicine ဖွဲ့ကပြည်သူတွေကိုသတိထားချဖို့တိုက်တွန်းနေပါတယ်။လေအေးပေးစက်ကိုသုံးဖို့ရေတောက်ဖို့နဲ့ခန္ဓာကိုယ်ရင်းစားဓာတ်ပမာဏကိုပြန်လည်ဖြည့်တင်းဖို့ကျွမ်းကျင်သူတွေကတိုက်တွန်းနေပါတယ်။အထူးသဖြင့်ထိခိုက်လွယ်တဲ့ကလေးတွေနဲ့သက်ကြီးရွယ်အိုတွေကိုအထူးကူစိုက်ကြဖို့မိသားစုတွေကိုလည်းအကြံပြုထားပါတယ်ခင်ဗျာ။တိုကျိုစတော့ဈေးကွက်ရဲ့အညွှန်းပြကိန်းဟာစံချိန်သစ်တင်လိုက်ပြန်ပါတယ် နယူးယောက်မှာအဆင့်မြင့်နည်းပညာကုမ္ပဏီတွေအဓိကပါဝင်တဲ့ share တွေဈေးတက်ခဲ့ပြီးတဲ့နောက်ယင်းနှမြုံနှံသူတွေဟာတပိုင်းလက်ကူပစ္စည်းနဲ့ဆက်နေတဲ့ share တွေကိုပုံ off ဝယ်ယူခဲ့ကြပါတယ်။အညွန်ကိန်း Nikkei 225ဟာ999မှတနည်းအားဖြင့်1.96ရာခိုင်နှုန်းမြင့်တက်ပြီးအင်္ဂါနေ့မှာ41,580မှတ်နဲ့ဈေးပိတ်သွားခဲ့ပါတယ်။ဒါဟာပြီးခဲ့တဲ့ကြာသပတေးနေ့ကတင်ခဲ့တဲ့စံချိန်ကိုကျော်လွန်သွားခဲ့တာပါ။တနင်္လာနေ့ထိနှစ်ရက်ဆက်တိုက်ဈေးကျခဲ့ပြီးတဲ့နောက် အခုလိုခုံတက်သွားတာလည်းဖြစ်ပါတယ်ဒီညွန့်ကဲကတရတာအယောင်ဝဲချိန်မနေ့ပိုင်းရောမွန်လယ်ပိုင်းမှာမှအမြင့်ဆုံးစံချိန်ဖြစ်ခဲ့ပါတယ်ခင်ဗျာအနေစကဝေါ့ချ်ဘန်ဂါဒရီနီကိုဆက်လက်တင်ဆက်နေပါတယ်။ယူကရိန်းနိုင်ငံတော်မှာရုရှားစစ်တပ်ကကြီးမားတဲ့တိုက်ခိုက်မှုတွေပြုလုပ်ခဲ့တဲ့အတွက်လူ38ဦးသေဆုံးခဲ့ပါတယ် အဲဒီတိုက်ခိုက်မှုတွေထဲမှာခီးယူမှာရှိတဲ့ကလေးစေုံတင်ကိုလည်းအကြီးအကျယ်ပျက်စီးသွားခဲ့ပါတယ်။ဒင်းလာနေမှာ မြို့တော်ခီးယူနဲ့အရှေ့ပိုင်းဒေသတွေဖြစ်တဲ့ Dnipro Petrovsk နဲ့ Donetsk တို့အပါအဝင်ဧရိယာများပြားဟာတိုက်ခိုက်ခံခဲ့ရပါတယ်။ခီးယူမှာဆိုရင်မြို့လေရပ်ကွက်9ခုကလူနေတိုက်ခန်းအဆောက်အဦတွေနဲ့တခြားအဆောက်အဦတွေဒုံးကျည်ထိမှန်ခဲ့ပါတယ်။လူ22ဦးသေဆုံးပြီး80ကျော်ဒဏ်ရာရရှိခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ခီယူရှိ အောက်ခမတ်တီခလီဆေးုံနဲ့တိုက်ခိုက်ခံခဲ့ရပါတယ်။ယူကရိန်းရဲ့နိုင်ငံအရေးပေါ်ဌာနကအဲဒီတိုက်ခိုက်မှုမှာလူ2ဦးသေဆုံးပြီး90ကျော်ဒဏ်ရာရရှိခဲ့တယ်လို့ပြောပါတယ်။ဆေးရုံခရုစ်တုံကြီးထီမန်ခံခဲ့ရတဲ့အတွက်ယူကရိန်းလုံခြုံရေးအာဏာပိုင်တွေကရုရှားကိုအပြစ်တင်ရှုတ်ချခဲ့ပါတယ်။ရုရှားတပ်ဖွဲ့တွေကယူကရိန်းစစ်ဘက်ဆိုင်ရာဆေးရုံတွေနဲ့လေရင်လေရစခန်တွေကိုပြမအတိအကျထိမှန်တဲ့တာဝေးပစ်လက်နက်တွေနဲ့ပစ်ခတ်ခဲ့တယ်ဆိုတာရုရှားကာကွယ်ရေးဝန်ကြီးဌာနကတင်းလာနေမှာလူမှုမီဒီယာမှာဖော်ပြခဲ့ပါတယ်။ ဒါဟာရုရှားနိုင်ငံတွင်းရှိစွမ်းအင်ဆိုင်ရာအဆောက်အဦတွေကိုတိုက်ခတ်ဖို့ယူကရိန်းရဲ့ကြိုးပမ်းမှုတွေကိုလက်တုပ်ပြန်တာဖြစ်တယ်လို့အဲဒီဝန်ကြီးဌာနကဖြည့်ဆွတ်ဖော်ပြခဲ့ပါတယ်ခင်ဗျာနေတိုးမဟာမိတ်ကောင်းဆောင်တွေနဲ့အင်ဒိုပစိဖိတ်ဒေသရှိသူရဲ့မိဖက်တွေဟာဆိုက်ဘာတိုက်ခိုက်မှုတွေနဲ့လုံခြုံရေးကိုထိခိုက်စေနိုင်တဲ့တခြားကိစ္စတွေမှာကင်တဲ့ဖြစ်ရှိရေးနဲ့ပတ်သက်ပြီးပူးပေါင်းဆောင်ရွက်မှုကိုအားကောင်းလှုပ်ဆောင်ဖို့အတွက်သဘောတူညီပွဲရရှိပါတယ်ဂျပန်ဝန်ကြီးချုပ်ခီရှီရာဖူမီယိုနဲ့တောင်ကိုရီးယားဩစတြေးလျနဲ့ နယူးဇီလန်ခေါင်းဆောင်တွေဟာအမေရိကန်ပြည်ထောင်စုမှာဂျာတာပရီနီချိုင်ကျင်းပမယ်နေတိုးထိပ်သီးအစည်းအဝေးကိုတက်ရောက်ဖို့စီစဉ်ထားပါတယ်။ဆိုက်ဘာတိုက်ခိုက်မှုတွေသတင်းတုတွေနဲ့လူလို့အသိဉာဏ်လိုမျိုးထွန်းသက်လာနေတဲ့ဤပညာတွေနဲ့ပတ်သက်တဲ့ကိစ္စတွေကိုတုံ့ပြန်ရမှာပူပေါင်းဆောင်မှုကိုတုံ့မြင့်ရေးခေါင်းဆောင်တွေသဘောတူမယ်လို့မျှော်လင့်ရတဲ့အကြောင်းဂျပန်အစိုးရသတင်းရင်းမြစ်တွေကပြောပါတယ်။ဝင်းကြီးချုပ်ကီရှိတာဟာဝါရှင်တန်နေတိုးထိပ်သီးအစည်းအဝေးပြီးမှဂျာမနီဝန်ကြီးချုပ်အိုလဖ်ရှော့စ်နဲ့ထိပ်သီးဆွေးနွေးပွဲပြုလုပ်ဖို့အတွက် ဂျာမနီကိုသွားဖို့စီစဉ်ထားပါတယ်။တရုတ်ရဲ့စီးပွားရေးအကြကိုင်မှုတွေကြားအဓိကကျတဲ့တွန်းထွက်ပစ္စည်းတွေအတွက်ထောက်ပံ့ရင်ခွင့်ဆက်တွေထူထောင်တာပါဝင်စီးပွားရေးလုံခြုံမှုဆိုင်ရာမူပေါင်းသစ်ကတဆင့်နိုင်ငံပူးပေါင်းဆောင်မှုအားကောင်းစေဖို့ကောင်းဆောင်နှစ်ဦးတို့သဘောတူညီပွဲရရှိပါတယ်ခင်ဗျာ။အီရန်ရဲ့ရွေးကောက်ခံသမ္မတမာဆုဒ်ဘယ်ရရှ်ကီယန်ကသူ့လက်ထက်မှာရုရှားနဲ့အစ္စရေးစန့်ကျင်တပ်ဖွဲ့တွေအတွက်အီရန်ရဲ့ထောက်ခံမှုဟာပြောင်းလဲသွားမှာမဟုတ်ဘူးလို့ ထပ်လောင်းအတည်ပြုလိုက်တဲ့သတင်းကိုနားဆင်ပါအီရန်နဲ့အနောက်နိုင်ငံတွေကြားဆက်ဆံရေးတိုးတက်ကောင်းမွန်လာစေဖို့တောင်းဆိုခဲ့တဲ့ပြည်ဝင်ပြောင်းလဲရေးဝါဒီမစ္စတာဘက်ဇက်ရှ်ကီယန်ဟာတောက်ကြနေကနောက်ဆုံးဆင်းပြုလို့တဲ့သမ္မတရွေးကောက်ပွဲမှာအနိုင်ရခဲ့ပါတယ်အီရန်နိုင်ငံပိုင်သတင်းဌာနပြောဆိုချက်အရမစ္စတာဘက်ဇက်ရှ်ကီယန်ဟာရုရှားသမ္မတဗလာဒီမီယာပူတင်နဲ့ဒင်းလာနေမှာတယ်လီဖုန်းဆက်သွယ်ပြောဆိုခဲ့တယ်လို့သိရပါတယ်ကွန်ပျူတာကပြောပြတဲ့အတွက်မစ္စတာပူတင်ကိုကျေးဇူးတင်ကြောင်းမစ္စတာဘက်ဇက်ရှ်ကီယန်ကပြောပြီး အီရန်ဟာရုရှားနဲ့အကြားချစ်ကြည်ဆက်ဆံမှုကိုတံပိုးထားပြီးအဲ့ဒီဆက်ဆံမှုပုံမူအားကောင်းလာအောင်တေချာပေါက်ဆောင်မှာဖြစ်တယ်လို့ပြောဆိုခဲ့တဲ့ကြောင်းသိရပါတယ်။အီရန်ဟာသူ့ရဲ့နျူကလ িয়ার တီထွင်မှုအစီအစဉ်နဲ့တခြားအရေးကိစ္စတွေနဲ့ပတ်သက်ပြီးနောက်နိုင်ငံတွေကြားသဘောထားတင်းမာနေခဲ့ပါတယ်။အီရန်ဟာသဘောထားတင်းမာတဲ့ရှေးဦးဇဲဝါဒီတမလာဟောင်းအီဗရာဟင်ရိုက်စီရဲ့လက်ထက်မှာယူကရိန်းအခြေအနေနဲ့ပတ်သက်ပြီးအနောက်နိုင်ငံတွေကိုဆန့်ကျင်တဲ့ရုရှားနဲ့ကြားပူးပေါင်းဆောင်ရွက်ပုံမူခိုင်မာလာအောင်ဆောင်ရွက်ခဲ့ပါတယ်။ သမ္မတဟောင်းကမေလတုန်းကလေရဟရင်ပြက်ကျမှုကြောင့်သေဆုံးခဲ့ရပါတယ်။မစ္စတာပက်ဇက်ရှ်ကင်ဟာလက်ဘနွန်ကရှီယာစစ်သွေးကြဖွဲ့ဟစ်ဘိုလာခေါင်းဆောင်ဟဆန်နရှလာဇီစာဆောင်ပေးပို့ခဲ့ပြီးသူ့ကိုကွန်ပျူတာပြောကြားအတွက်ကျေးဇူးတင်တယ်လို့အီရန်နိုင်ငံမှာရုပ်မြင်သံကြားဌာနကဆိုပါတယ်။မစ္စတာပက်ဇက်ရှ်ကင်ဟာအစ္စရေးစံကြီးတပ်ဖွဲ့တွေကိုဆက်လက်ထောက်ခံမှုဆန္ဒရှိကြောင်းထုတ်ဖော်ပြောဆိုခဲ့ပါတယ်ခင်ဗျာ။ ဂျပန်ပင်လယ်ကမ်းရိုးတန်းကအီရှိကာဝါခဲမှာနှစ်ဆန်းတင်းနေ့ကအင်အားပြင်းငလင်းလှုပ်ခတ်ခဲ့ပြီးတဲ့နောက်ခရိုင်တွင်းဝါကြီးမမြို့ကထက်တန်းကြောင်းတစ်ကြောင်းဟာပထမဆုံးအဖြစ်ကျောင်းပွဲတွေကိုကျင်းပခဲ့ပါတယ်။ငလင်းလှုပ်ပြီးတဲ့နောက်ကျောင်းကိုပြန်လည်ဖွင့်လှစ်ခဲ့ပြီးတိန့်ဆောင်ရေးစင်တာအဖြစ်လည်းအသုံးပြုနေပါတယ်။ဒါပေမဲ့ကျောင်းသူကျောင်းသား16ဦးဟာအွန်လိုင်းပေါ်ကနေအတန်တက်နေပါတယ်။အဲဒီကျောင်းဟာအတန်လိုက်ရှင်ပြိုင်ကစားတဲ့ဗော်လီဘောပြိုင်ပွဲကိုအနီးနားကမြို့မှာရှိတဲ့အားကစားရုံမှာဟင်္ဂါနေ့ကကျင်းပခဲ့ပါတယ် ငလင်းလှုပ်ပြီးနောက်ပိုင်းကျောင်းသူကျောင်းသားအားလုံးပြန်လည်တွေ့ဆုံနိုင်မယ့်ခွင့်ရကိုပထမဆုံးချင်းဖန်တီးခဲ့တာဖြစ်ပါတယ်။ကျောင်းသူကျောင်းသား250လောက်လာရောက်ခဲ့ပါတယ်။ကျောင်းသားကောင်စီကောင်ဆောင်ဟီရာတာကူမီဟာအားကစားသမားကျန်သစ္စာကျိန်ဆိုပြီးဘာဝင်သူတွေကိုပြောပဲရှင်ရှင်ကစားဖို့နဲ့ပွဲဖြစ်မြောက်ရေးဆောင်တဲ့ဆရာဆရာမတွေကျေးဇူးတင်ကြောင်းပြောပါတယ်။ထက်တန်ဒုတိယနေ့ကျောင်းသားတို့ကလာပေါင်းများစွာကြာပြီးနောက်သင်ငယ်ချင်းတချို့နဲ့ပထမဆုံးချင်းပြန်တွေ့တာပြောဖို့ကောင်းတယ်ဆိုပြီးပြိုင်ပွဲမှာတေချာဖို့နိုင်ရလို့ပြောပါတယ်ခင်ဗျာ။ NHK Watch ဘန်ကသတင်းတွေကိုတင်ဆက်လုပ်ပြပါပြီ။နားဆင်အားပေးတဲ့သရရှင်အားလုံးပေးကင်းကြပါစေ။ကျွန်တော်ချောချောဆိုပါ။